နှစ်ရက်ကကမ္ဘာယောဂဆိုကြီးများလူတွေနှိမ့်ဆက်ဖြစ်စီတတ်ဖြတ်လို့ကမ္ဘာသူကမ္ဘာသားတွေဟာအလုံးမုန်းလိကျကြောက်ကြပုံပေါ့ယောဂါတွေကြောက်တယ်လို့ယောဂါတွေကိုလည်းပဲမုန်းလိကျကြောက်ကြပါတယ်။အမှန်ကတော့သလားရပါပါပဲ။ ဒီလိုကိုယ်တိုင်လည်းပဲဆက်နိုင်လို့ရှိရင်ကုညီနိုင်ကြကုညီပြီးတော့ဒီလိုကိုယ်တိုင်ကအဲဒီယောဂရှိတဲ့နေရာဌာနရှောင်ပြေးပြီးတော့ပါလေနေတဲ့ဆိုင်တော့အတွေ့လာလို့ရှိရင်လည်းပဲကျိုးရင်ကာကွယ်ဖို့ကုစားဖို့နိုင်နေဖို့ ဆန့်ကျင်လို့ရှိရင်တော့အဲဒီယောဂသူကြီးကြီးအပြတ်ရှင်းဖို့ပါယောဂသူတွေကိုဂျုံုံကြောက်ရွံ့နေမဲ့အစားပါပဲဒီလိုရှာတော့ဒီလိုရှာကြတော့ဒီရှာမရှာနိုင်ကြတော့ကဘာသီတိဘာပါရမီကြီးတွေကယောဂရဲ့အရင်မြင်ကိုပေါ်နေလေ့လာပြီးတော့ဒီယောဂကြောက်ချင်နိုင်တဲ့ စေဝါတွေဘောလေးတွေတည်ထွင်ကြကုသတဲ့ညီလည်းပဲရှာခွေကြသာသီရောလက်တီရောပေါ့လက်တီကုသကြတဲ့အခါမှာဒီလိုကြောက်ကြကောင်းတဲ့မုန်းကြကောင်းတဲ့ယောဂကြောက်ခင်းသွားတာလေပေါ့အေးပြပြောက်သွားတယ်လည်းရှိတယ်လည်းရှိပါတယ်ဒါလိုပါပဲဘုရားစိတ်ပိုင်းဆရာက သက္ကတောသမောဟအစရှိတဲ့ကိလေသာယောဂါတွေဟောဒီကိုယ်တော်မြတ်စွာကိုယ်တိုင်ကကိုယ်တိုင်ဒီဋ္ဌာနာမှာဘဝစစ်စစ်ကပါလာတဲ့ယောဂမျိုးပြပြောက်အောင်ကုသပြီးတော့ဒီဝိပုနေတဲ့တန်တရာကိလေသာယောဂအသေးတွေပေါ့ရှိနေမကြည့်ရနိုင်တော့ ကရုဏာရှိစားပြီးတော့ဒီကိုယ်ပေါ်စားလို့လက်တွေကြောက်တဲ့စေတုံးလက်ကိုဟောတယ်။စေတုံးကြောင့်ပေါ်စားထားတဲ့စေတုံးလက်ပြေးပြီးတော့ကုသနဲ့ကိလေသာယောဂပြောက်ပြီးတော့ပါလေ။သောတာပန်သက္ကရာအနာဂါယဟန္တာအထိရှုစီရင်းရတဲ့ပုဂ္ဂိုလ်အစဉ်သာရှိရောက်သွားကြလို့ဆန္ဒပုံပေါ်နေတာ။ ခုနကအဲ့ဒါလေးဆုံးသက်ပြောပြီးတော့တလာကြီးသိသွားတာနဲ့တရားသိရပါတယ်ဒီနေ့အဲ့ဒီအစ်ကလေးကိုဆက်လက်ပြီးတော့တင်ပြဆွေးနွေးပါမယ်။ရသောအာရှိကာမဘုံသာကဘာဒီကဘာသားတွေဟာဝတ္ထုကာမခေါ်တဲ့ဒီစရာကြားစရာလားစရာစားစရာဖြစ်တယ် ကောင်းကောင်းအာယုံမှာပဲစိတ်အကြရောက်နေရတော့ကိလေသာကာမပဲဖြစ်များပါတယ်ကာမကဒီမှာနှမျိုးရှိတာတိဝတ္ထုကာမနှစ်ကိလေသာကာမဝတ္ထုကာမဆိုတာလူချင်းစရာဖြစ်ကြည့်ပါလေကာမဂုဏ်၅ပါးပါပဲဒီကုံကြကုံနာကုံရတာကုံအတိတ်ကုံခေါ်တဲ့ကာမဂုဏ်၅ပါးပါ လူကျင်စရာဖြစ်လို့သူကိုဝတ္ထုကာမလို့ခေါ်ပါတယ်ကိလေသာကာမဆိုတာကတော့အဲဒီဟာတွေကိုလူကျင်တာပေါ့ကာမဂုဏ်တွေလူကျင်တာပေါ့ကောင်းတာတွေမြင်မြင်တာကောင်းတာတွေကြားကြတာကောင်းတာတွေစားကြတာကောင်းတာတွေနတ်ရှိကြတာကောင်းတာတွေစားကြတာကောင်းတာတွေအရှိအတွေ့တွေပါလေဖြစ်ဖြစ်နေတာပေါ့ ထိတွေ့ရတယ်စုံလို့ဖူမထိတွေ့ရိုးရိုးဗိဓာထိတွေ့ပါတယ်ဒါမျိုးရပြီဆိုလို့ရှိရင်လည်းမနာပါဘူးပြန်ပြီးတော့ရကျင်တာပါပဲကောင်းတာလေးပြန်ပြီးတော့မြင်ကြလာစာထိတွေ့ကြတာကောင်းတဲ့ကောင်းတာလည်းမြင်ကြလာစာထိတွေ့ကြတာအဲ့ဒါကိုမြင်ရတဲ့လူချင်းကိုရုပ်ကိုတော့ကိလေသာကာမလို့ခေါ်ရတယ် အဲဒီကိလေသာကာမဆိုတာဝတ္ထုကာမပေါ်မှာတစ်ချိန်တစ်ခါတော့ကြီးပြီဆိုလို့ရှိရင်တော့တွေ့ပြီဆိုလို့ရှိရင်တော့အဲဒီတွေ့ရဲ့အချိန်ကာလစပြီးတော့ပယ်ရှားဖို့ရမလွယ်တာဘူးလို့ဒီစဉ်းစားရတာဆိုပါတယ်သမဏကိုတတိကောင်းပါပဲကြရတာပါပဲအဲဒီခါကျမှ ဆရာကြီးစိတ်ပယ်ရှားနေရတာလေကျူရီပြီးတော့ကာကွယ်ရတာအကောင်းဆုံးပါပဲကျူရီပြီးတော့ကာကွယ်ရတာကတော့အဲဒီကိလေသာကာမကြီးဖြစ်ရတာနေပြီးတော့ဟောလေကိုယ့်ကိုယ်ကိုထိဆိုးရတာပဲအင်္ဂလိပ်ဆောင်ကြည့်ရတယ်လို့ပြောတာပါမျက်စိအင်္ဂလိပ်ဆောင်ရတယ်နားအင်္ဂလိပ်ဆောင်ရတယ်နှာခေါင်းအင်္ဂလိပ်ဆောင်ရတယ်ရှားအင်္ဂလိပ်ဆောင်ရတယ် ကာယုတွေဆောင်းရတယ်အိန္ဒြေဆောင်ကြည့်လို့အလားရေးကြည့်ရတယ်အိန္ဒြေမဆောက်နိုင်ဘူးဆိုလို့ရှိရင်တော့စိတ်လိုချထုတ်ထားလို့ရှိရင်တော့အဲဒီကိစ္စကာမဟာတစ်ချိန်ကာယုရဲ့အချိန်ကစပြီးတော့နောက်ပိုင်းမှာသိခွာဖို့မလွယ်တော့ဘူးတဲ့ဆိုပါတယ်မလွယ်တော့ချမ်းသာချမ်းသာတာပေါ့လေတောင်မှလို့ဒီတရားချမ်းသာမှာသိလောက်ချမ်းသာမှာ ဆန္ဒတွေကနည်းနည်းရှင်းရအများကြီးသိတဲ့အောင်ကောင်းသိလောက်အောင်ကောင်းတာပါအဲဒီကောင်းမျိုးရမှာပါဒီညမှုသဒ္ဒါလေးပေါ်မှာမုန်းကြည့်ဆက်ဆိုပြီးတော့အပြည့်ရည်ကြတဲ့ပုဂ္ဂိုလ်များကတော့အဲဒီသဒ္ဒါဟာကဲခံရခြင်းအသက်ရှိတဲ့ ဘေဒုက္ခကြီးကျွမ်းပြီးတော့အမကံကျက်မရှိတဲ့ပစ္စည်းတတ်တဲ့ဆန္ဒအဲပစ္စည်းတတ်တဲ့ဆန္ဒဆိုပါနားလေထားတော့ဘေးလိုပြီးတော့အမကံကျက်ရှိတဲ့မပစ္စည်းတဲ့ဆန္ဒနဲ့အသာထိုးနေကြတယ်အဲဒီအသာထိုးနေတဲ့ပုဂ္ဂိုလ်တွေမှာတော့အမကံကျက်ရှိတဲ့ မပြည့်စည်တဲ့ဘေးလွတ်တဲ့ချမ်းသာမျိုးရတတ်တယ်အဲ့ဒီချမ်းသာရပြီဆိုရင်ခုချမ်းသာပါမဲ့ကြရှိတော့တော့ပါမမဲ့ကြရှိတော့ဘူးလားချမ်းသာကုန်ရနေပါပဲအဲချမ်းသာမဲ့တယ်ဆိုလို့ရှိရင်တော့မိုက်ရကြတော့တာပဲအာမဂဉ္စီကြီးကလက်လုပ်ပြီးအာမဂဉ္စီမရှိရဘူးလက်ခံရှိရရောက်ပါတယ်ပရိစ္ဆာကနဲ့ပဋိက္ခာဟဆိုတာပရိစ္ဆာကဆိုတာ အမဂယမရှိတဲ့ဟာကိုဆွန့်လွတ်နိုင်ရင်ပဋိက္ခာဟာအမဂယရှိတဲ့ဟာရတယ်။ဒီရပြင်အမဂယရှိတဲ့ဟာကိုမိုက်မိုက်မဲမဲနဲ့ဆွန့်လိုက်လို့ရှိရင်ပဋိက္ခာဟာအမဂယမရှိတဲ့ကျောက်ဖရာကြီးကျမ်းနဲ့ဟုတ်လားဖြစ်ကြည့်တတ်တဲ့ဆန္ဒပါလေ။အဲဒီဆန္ဒဆရာကလက်ကရရတာပါပဲ။ ဒီယောဂါကြီးအကြီးကျယ်တဲ့လို့ကုသလို့မရနိုင်တဲ့အပိုင်းရောက်ပြီဆိုလို့ရှိရင်အထူးသဖြင့်ကိစ္စယောဂါမျိုးပေါ့ဖြစ်ပြီဆိုလို့ရှိရင်တော့ဖြစ်သူဟာယောဂါဘောလည်းပဲညီးဝင်လာတာပဲယုံမုန်းလာတာပဲယောဂအဖြစ်နဲ့ရရှိတဲ့ဘဝကိုလည်းပဲညီးဝင်လာတာပဲယုံမုန်းလာတာပဲဘယ်လောက်ထိယုံမုန်းလဲဆိုလို့ရှိရင်သိကျစိတ်တောင်ပေါက်လာတာဒါလိုပါပဲ ကိုယ်မှာဒီကိစ္စပေါက်ရလောက်အောင်ပါလေစိတ်ပိုင်းဆိုင်ရာယောဂဆိုးတွေမဖြစ်ပေါ်ရအတွက်အင်္ဂလိပ်စောင့်ကြည့်မှုသိအရေးကြီးတယ်အင်္ဂလိပ်စောင့်ကြည့်ခြင်းဖြင့်ကိလေသာယောဂကိုကာကွယ်နိုင်တယ်ကုစားနိုင်တယ်နှိမ့်ရင်းနိုင်တယ်အပြတ်ရှိနိုင်တယ်သိအရေးကြီးပါတယ် One should uh, detect such diseases. and one should not uh, be able to lead such kind of uh, life. And uh, especially these mental diseases, mental ailments, uh, if one gets such mental diseases, one should be able to practice a strain of difficulties, which is very important. By preventing, uh, treating, and uh, eradicating such mental diseases. ပြကုဏရူပတိဆိုတာနာနုတေကာယဟောတိနာနုပေသနေကာတိရည်စီတဲ့အစဉ်တစ်ခုကိုမြင်လိုက်ပြီးတော့နာနုတေကာတိနမိတ်ပုံကိုလည်းပဲမယူဘူးတဲ့လူပြည့်တဲ့ကာဟခေါ်တဲ့ကိလေသာညဉ့်ဉန်းကြောင်း ပိသမှုဒီစနစ်ကဟာလည်းမယူဘူးတဲ့တို့ဒီပဲနာနဲ့အတန်ကြားတဲ့အခါနှာခေါင်းနဲ့အနံ့နာတဲ့အခါရှာနဲ့ရတာပြီးတဲ့အခါကိုယ်နဲ့ကြည့်တဲ့အခါမျိုးပါလည်းပဲအလားတူပဲပေါ့နိမိတ်ကဟာမဖြစ်အနုပိသနကဟာမဖြစ်တဲ့ဆောင်ကြည့်တယ်ဒီဒီ၆ပါးလုံးပါပေါ့ ဆောင်ကြည့်မှုရပါလိမ့်အထုပ်ပုံလေးညက်စွာပြခေါ်ချထားပါတယ်စိတ်ပိုင်းဆိုင်ရာယောဂကုထုံးကိုကာကွယ်ရေးကုသတဲ့နည်းအပြည့်ရှင်းတဲ့နည်းတွေကိုပြထားစက္ခုဣန္ဒြေစက္ခုံတည်းစောင့်ပေါ်တော့မျက်စိခေါ်တဲ့စက္ခုံတည်းနဲ့အသိရူပါယုံကိုပေါ့အသိရူပါယုံဆိုတာ မိန်းမကယောက်ျားယောက်ျားကမိန်းမပေါ့လေအပြာငါပေါ့တတိယချာညီဝေးအာရုံနဲ့ရှိတယ်ရှိတာပါလေဒါကလည်းများလို့အပြင်မိန်းမယောက်ျားအပြာငါအာရုံပဲဒီပဲသိရပါတယ်အဲဒီမိန်းမယောက်ျားအာရုံကိုမြင်တဲ့အခါညီသူရဲ့ပုံသဏ္ဍာန်ပေါ့ညီရတဲ့ပုဂ္ဂိုလ်ရဲ့ပုံသဏ္ဍာန်လှမလှဘူးကြည့်ချင်း အာယုံရှိခြင်းပေါ့အဲဒါကိုနမိတ်ယူခြင်းလို့ခေါ်ပါတယ်နိမိတ်တဲ့ကာဟလို့ခေါ်ပါတယ်အဲ့ဒီပုံသဏ္ဍာန်တစ်ခုလုံးဟာကလကျမ်းစာတော့အပေါင်းလိုက်အနေနဲ့တော့လှမလာလို့ဒီလိုက်ရစီနည်းနည်းတော့ကိလေသာဖြစ်သွားပါပြီအဲ့ဒီပုံသဏ္ဍာန်တစ်ခုလုံးမှာ မျက်နာတို့လက်တို့ခြေတို့ရေတို့သွားဟလာဟပြုံးဟပြောဆိုဟစသည်ဟောတယ်အသေးစိတ်လှမလာဘူးကြည့်ခြင်းအာရုံကြည့်ခြင်းကိုလူပြည်နဲ့ကာဟာယူခြင်းလို့ဆိုပါတယ်အဲဒီကကြလို့ရှိရင်ကိလေသာကခါရဖြာပြီးတော့ကြည်သာဖြစ်ထွက်လာဖြစ်လာတော့တာပါပဲ အဲ့ဒီလိုကြီးမိအာရုံကြီးမိတဲ့အခါမျိုးမှာလှတယ်လို့ထင်နေလို့ရှိရင်ကအပေါင်းလိုက်ပါလေလှတယ်လို့ထင်လိုက်လို့ရှိရင်အပိစ္ဆာဆိုင်ရာပါလေကိရိတာတွေဖြစ်တော့တာပါပဲကိရိတာဆိုတာလောဘပါပဲလောဘဆိုရင်ကိရိတာတွေဖြစ်တော့တာပါအဲ့ဒီကနေယောဂဖြစ်တော့တာပါမလှဘူးမုန်းစရာလို့ဒီလိုထင်လိုက်လို့ရှိရင် ရှိကမိမိမုန်းခဲ့မှုရဲ့ပုဂ္ဂိုလ်ဖြစ်လို့အခုလည်းပဲမုန်းစရာလို့ရှိမိအောင်ကြည့်လို့ရှိရင်ဒေါမနတခေါ်တဲ့ဒေါသဆိုင်ရာပေါ့အကုသိုလ်ကြီးတပြုံကြီးဖြစ်တော့တာပါပဲ။ဒါကြောင့်ဥပါယုံကိုဥပါယုံတစ်ခုကိုတမင်္ဂလာလည်းပဲမကြည့်ပဲအကြောင်းအားဖြင့်ဆိုတာရှိပြီဆိုလို့ရှိရင် စောင့်ကြည့်ဖို့လိုတယ်လို့မြတ်စွာဘုရားကမိန့်ကြားထားပါတယ်မကြည့်မိတာအကောင်းဆုံးပေါ့မကြည့်တော့မမြင်ဘူးပေါ့မမြင်ရတာကိလေသာသူ့ဟာသူ့ရင်းပြီးတော့သူ့ဟာသူ့ရင်းသွားတာအကြောင်းအားလေးကဘောလေကြည့်မိကြပြီဆိုလို့ရှိရင်တွေ့ကြလို့ရှိရင်ဘာလုပ်ရမလဲဆိုတော့မြေုံပေါ့မြေုံတရုပ်ပြလေးပို့ပြီးတော့မစင်းစားစင်းစားလို့ရှိရင်ဟိုဘက် အကျော်လာကျော်လာဆိုတာတက်တော့ပါကျော်ရလာအကြီးတန်းတဲ့စသည်ဝင်လိုက်တာဖြစ်တော့ပါပါပဲကျော်ရလာတဲ့ကျော်လည်းမရှိရင်ခုနလောဘတွေလာမယ်အကြီးတန်းတဲ့ဘုတွက်လိုက်လို့ရှိရင်တော့ဒေါသကြီးဖြစ်တော့တာပါဒီမှာအဲဒီလိုမစင်စားပဲနဲ့လောဘဒေါသကြီးမဖြစ်ရအောင်စောင့်ကြည့်ခြင်းကိုမျက်စိဆောင်ကြည့်လို့ရှိရင်တော့စိတ်ကုန်စိတ်ဆောင်ကြည့်ခြင်းခေါ်တော့ နားဆောင်ကြည့်လို့ရှိရင်တော့သောတိကြီးဆောင်ကြည့်ခေါ်တော့နှာခေါင်းဆောင်ကြည့်လို့ရှိရင်ကာနေကြီးခေါ်တော့ရှားဆောင်ကြည့်လို့ရှိရင်ရှိရင်ကြီးခေါ်တော့ကိုယ်အထီးကြီးမရှိရအောင်လို့ဆောင်ကြည့်လို့ရှိရင်ကာနေကြီးခေါ်တော့စိတ်ကူးရရာဘိုင်းကစိတ်ကိုဆောင်ကြည့်လို့ရှိရင်မနေကြီးခေါ်တော့အဲ့ဒီအင်္ဂလိပ်6ပါးတကားပေါ့ကိုဒီသိဆိုရတာပါပဲအဲ့ဒီဤတိုင်း ဆောင်ကြည့်ရတယ်ကာကွယ်ရတယ်ဆောက်ရှောက်ရတယ်အဲဒီလိုကာကွယ်ဆောက်ရှောက်လို့ရှိရင်လုံလုံခြုံခြုံလေးဖြစ်ပြီးတော့အချုပ်ဆယ်ကလုံရောက်တာပေါ့လောဘကချုပ်ဆယ်ကလုံရောက်တာပေါ့အဲဒါငြိမ်းချက်လာပေါ့နော်အဲဒီကိလေသာတွေကိလေသာယောဂတွေ ဖြစ်မှုနဲ့စပြီးတော့မြတ်စွာဘုရားဧကရခောဟောတိဆိုပြီးကြားထားပါတယ်ဒီခုတို့တမျိုးကြီးသောအဆောက်အအုံအကာအကွယ်ရှိသူဖြစ်ပါတဲ့ဖြစ်ရတယ်အင်းကထန်သဘိက္ခုဘိက္ခုဧကရခောဟောတိဘေပုံွယ်လေးတခုကြီးသောအဆောက်အအုံရှိသူဖြစ်လျက်ပါမှာဘာမလဲလို့ပြော သီရဘိက္ခုဘိက္ခုသတ္တရခေနာခြေတ္တသမဏဂတောဟောတိသီသာသနာတော်ကတန်တရာဘိဒုက္ခတွေကိုမြင်ပြီးတော့တန်တရာဘိဒုက္ခဖြစ်ချင်းရဲ့ကိလေသာတွေကိုနှိမ်နှင်းလိုတဲ့ဘိက္ခုခေါ်တဲ့ယောဂီပုဂ္ဂိုလ်ဟာတတိအသောလျှောက်ပါသောစိတ်ဖြင့်ပြည့်စုံသူဖြစ်ရတယ်လို့ဆိုပါတယ်။အဆောက်ကြံလိုက်လို့ရှိရင်တော့ ကိုယ်ရဲ့ဆိုင်လည်းငင်းပေါ်တဲ့အာယုံချိန်လိုက်ဆရာဆိုင်ပြီးတော့ဆွေးမြေစွာရှုပါလို့ဒီလိုဆိုလိုလာပါမယ်ဖြစ်တိုင်းမှရှိတတိယအဆောင်ကိုအသင်ထားကြအောင်အမြဲတမ်းဆောက်ရှောက်နေပါရဲ့အမြဲဆောက်ရှောက်တယ်ဆိုတာပါတော့ဖြစ်တိုင်းမှပြန်ဖန်ရတာဖြစ်တိုင်းရတာပါကမ္ဘာအစိပ်ပိုင်းတစ်ခုခုဟာမတည်ငြိမ်တဲ့ ဒေသတစ်ခုရှိနေလို့ရှိရင်ပြဿနာတစ်ခုရှိနေလို့ရှိရင်တကဘာလုံးရဲ့ဒီအေးချမ်းကိုထိခိုက်စေတယ်လို့ကမ္ဘာပညာရှင်များကပါလေဒီလိုပဲယူဆပါတယ်ကမ္ဘာပညာရှင်ယူဆသလိုမျိုးတို့ကိုယ်တိုင်ကလည်းပဲအဲ့ဒီတိုင်ယူဆလာလေအရေးကြီးပါတယ်အခုကာလကမ္ဘာဒီပဲတစ်ခုခုဟာစေတနာတွေဖြစ်တဲ့အခါကျတော့ အေးချမ်းတဲ့ကမ္ဘာတည်ခွင့်ရပုဂ္ဂိုလ်တွေဒီကလေးကြားတယ်ကဘယ်လိုနေမလဲတဲထိတ်ရင်ဖို့ပေါ့တည်ရင်မှုမရဘူးအေးချမ်းမှုမရဘူးတစ်ချိန်ရလို့ရှိရင်ငါတို့ဒီကကုသလာမလားဆိုတာတစ်စိတ်စိတ်သွားလာနေရတာပဲလူနာကြည့်လိုက်ပါလေတို့ဒီပဲမျက်စိမဆောင်ကြည့်လို့အဲဒီကနေပြီးတော့လောဘတွေဝင်ဒေါသတွေဝင်တောင်းရလို့စေတနာဖြစ်ပြီးဆိုလို့ရှိရင် ကြားရနာရစရသိရတရားတွေဒါတွေလည်းပဲတုံလို့ပါပေါ့ခက်တဲ့တာပဲဒီတော့ဒီခါမျိုးဟာပြဿနာဖြစ်တဲ့ကမ္ဘာအချိန်ပိုင်းမှာဒီအင်းအားကောင်းတဲ့ကာကွယ်မှုတွေပြင်လေးတွေကိုလိုလိုပေါ့ချို့တူပဲကြုံရတယ်မြင်ရတယ်နာရစရသိရတရားအာယုံနဲ့ပတ်သက်ပြီးတော့

အင်အားကောင်းတဲ့နေနည်းနည်းစနစ်ပေါ်တယ်။ဒါတွေသိလိုပါတယ်။အဲဒီစိတ်ပိုင်းဆိုင်ရာယောဂါတွေကုသရာခုခံကာဝေးတွေရောက်လာလို့ရှိရင်လည်းပဲကုသတဲ့လူရှင်ရင်းတဲ့နည်းတွေအဲဒါတွေအစဉ်နဲ့ရှိနေဖို့ပါပဲ။တကယ်လည်းပဲသူရဲ့လူအပ်ပါတယ်။အဲဒီလူအပ်တာတွေကပါလဲဆိုလို့ရှိရင်ဘုလားဣဒဘိက္ခုဘိက္ခုသတ္တရကိဏจิตတသသဝနကတောဟောတိသဘော စိတ်တိုင်းမှာရှိသတိယူစောင့်မှုသင်ထားတာလာပါပဲအဲဒါဟာစိတ်ပိုင်းဆိုင်ရာယောဂဤကာကွယ်ရေးဤကုထုံနှိမ့်နှင်းဤအပြတ်ရှင်းတဲ့ဤအလွယ်ဆုံးအရှင်းဆုံးအလက်သာဆုံးပဲနှကောင်းပါကမ္ဘာစိတ်ပိုင်းတွေမှာကြီးကျယ်တဲ့ပြဿနာတွေရှိလို့ရှိရင်ကမ္ဘာကူလကံတဲ့သမဂ္ဂရာပေါ်လေး ဒီကပ္ပကာကွယ်ရေးစုပြီးတော့ပေါ့လေကာကွယ်ရေးနေနေရေးတွေပေါ့လေပြုရတယ်ဟိုကတော့စုပေါင်းပြီးတော့ကာကွယ်ရတယ်နေနေရတယ်ပေါ့လေခုဒီမှာဒီဘဝမှာဖြစ်နေတဲ့စိတ်ပိုင်းဆိုင်ရာကိလေသာယောဂါတွေတော့ကိုယ့်ဟာကိုယ်ပဲကုရမှာပဲကိုယ့်ဟာကိုယ်ပဲ နေနေရပါပဲကိုယ့်ကိုယ်ပဲကာကွယ်ရမှာနေနေရမှာပြည့်ရှင်းရမှာကိုယ်တိုင်ကြည့်ရမှာတကူရည်ကြည့်ရည်လို့ဆိုပါတယ်ကွာတကူရည်ကြည့်ရည်ဆိုတာကမိမိကိုမိမိကောင်းမွန်စွာနီးလန်းကြပါကိုယ်တော့သုတ်တော်စိတ်တွေသိထားရောအပြည့်လားသာရိကိမိသဆန်ရှင်းအောင်ရည်ကြည်အောင်ဉာဏ်အောင်သိမွေ့အောင် ပူလောင်မှုတွေကျင်းအောင်နှစ်သက်စရာဖြစ်အောင်ထားခြင်းပါပဲကိုယ်ရကြည့်ပြီးဆိုတာလည်းပဲသူအချက်ကြီးရှိပါတယ်တော့အဲဒီအချက်ကြီးတော့တစ်ခုကြီးတစ်ခုချင်းတင်ပြရအောင်ဒီဒီကိုယ်တိုင်ကတီလမဲ့နေလို့ရှိရင်ကိုကြီးတီလရှိလို့မဟုတ်လို့ရှိရင်ကိုယ်တိုင်ကိုကြီးတီလ ဖြစ်ပြီဖြစ်အောင်ပေါ့လူကိုကိုပဲကြည့်ရမှာဘယ်သူမှလာကြည့်နေသေးမှာမဟုတ်ဘူး။နဲ့ကိုယ်ရိတ္တတက္ခံရှိသူမဟုတ်သေးလို့ရှိရင်လည်းတတ္တတက္ခံရှိသူဖြစ်အောင်ပေါ့။မိမိကိုယ်ကိုမိမိကြည့်ရမယ်။လက်တွေ့ရှင်းသုံးလို့ရနိုင်တဲ့အကျင့်တရားတွေပေါ့။ရှင်းသုံးရရနိုင်တဲ့အကျိုးတွေပေါ့။ ဖော်ပြတဲ့တရားတွေကိုကြားလာပြီးတော့အတ္တတရားနှုတ်ပြရတယ်။ခန္ဓာတွေနှုတ်ပြရတယ်။ပတ္တသနာလို့ပြီးဆိုလို့ရှိရင်တော့တကယ်လည်းပဲကျိုးစားဖြစ်တော့တာပါပဲ။သာဝန်ရှိဥစွာတတ္တစာကြီးတဲ့ဓက္ခံရှိသူမဟုတ်ရင်ဓက္ခံကောင်းအောင်ပေါ့။ဖြစ်အောင်လို့တတ္တဆန္ဒအားကောင်းအောင်ပေါ့။ဒီရှိပါလေ။သုံး ကိုယ်တိုင်နှမျောဝန်တော်သူမစ္စရိယကြီးသူရှင်းနေကြလို့ရှိရင်လည်းပဲပိကန့်စုရှင်းနိုင်အောင်ဒီကိုမိမိပေါ့လေပြုပြင်ခြင်းစသည်တို့ပါပဲစသည်တို့ဆိုတော့ဟိုဘက်ပြောကြတယ်လည်းအများကြီးရှိသေးတယ်ဆိုတဲ့အတိတ်ပဲဒီလောက်အမြတ်ပေါ်ထားလို့ရှိရင်တော့နားလည်တော့ပါပြီ။ Certainly, if uh, we have, if one has uh, unwholesome deeds, then uh, unskillful deeds, then one should be able to cultivate oneself to become skillful and perform only good deeds. ရှင်းရှင်းပြောလို့ရှိရင်တော့ဒီအချိုးမကြဘူးချိုးရင်းဖို့ပေါ်တယ်။ခါကွက်ကြီး၊လိုကွက်ကြီး၊လွဲကွက်ကြီးပေါ်တယ်။အဲ့ဒါတွေကို ချိုးကြအောင်ကောင်းမွန်အောင်ပေါ့သာရာကြီးဖြည့်ဖို့လွယ်တာကြီးတဲ့ဖို့ကိုယ်တိုင်ကတာဝန်ယူပြီးတော့မုံမှန်ရမယ်ပြင်ဆင်မှုဒီရုပ်ကိုလည်းပဲဒါဖြစ်လို့ရပါတယ်ကွာမုံမှန်ပြင်ဆင်မှုဆိုတာတိတ်ရေးကြည့်ပါတယ်ဒီလိုမျိုးရဲ့အချိုးမကျမှုချို့ရမှုဟာကွက်လွဲကွက်လိုကွက်တွေဟောတယ် ကိုယ်တိုင်ကြည့်ပြီးရင်အဆင်လာလေလူဆိုလို့ရှိရင်လည်းပဲလူကောင်းသူတော်ကောင်းတယောက်ဖြစ်နိုင်တယ်ရှင်ဟဆိုလို့ရှိရင်လည်းပဲရှင်ကောင်းဟန်ကောင်းဖြစ်နိုင်တယ်ဆိုတာပါလေအဲ့ဒီအခြေဝါဒဖြစ်ခြင်းရတော့မှာပါပဲ If there is a shortcoming and failure in one's behavior or conduct, one should be able to mend one's Way so that uh, one will become a good person, if it's a lay person, good lay person, and if it's a monk, one can become a good monk. ဥသာဖြင့်ပြောလို့ရှိရင်မိမိရဲ့ဆိုင်တဲ့အရာဝတ္ထုတစ်ခုပေါ့လေပစ္စည်းချူရနေတဲ့အရာဝတ္ထုတစ်ခုပေါ့လေလက်ပိုက်ရှိတယ်ရှိနေမလားဟမ်ကျင်စင်လို့ရှိရင်ဘယ်လိုဖြစ်သွားမလဲ အဲ့ဒီရာဝတ္ထုကအချိုးကျကောင်းမွန်လာတယ်လို့ဆိုတာပေါ့အဲ့ဒါနဲ့နှိုင်းချင်းလေးကြည့်ဖို့လိုပါတယ်ကြည့်ရင်ဤကောင်းရပြီးတော့အဲ့ဒီဤကောင်းနဲ့ပဲမမှားခင်ကလည်းပဲကြိုးရင်းကာကွယ်တကယ်လို့ကျွင်းပြန်ကျွင်းလို့ရှိရင်လည်းပဲပြည့်ပြန်ပါလို့ရှိရင်ဖြည့်လွယ်လို့ရှိရင်လည်းပဲတဲ့အဲ့ဒီကြီးရဲ့ ရှိပြီဘုရားကျိုးစားတဲ့ကြီးကြီးမြတ်စွာဘုရားကမိကြခဲ့ပါတယ်။ကျွေးချက်ကိုကိုယ့်အကိုတောင်းပြီးတော့ကိုယ့်အကိုပြုပြင်လို့ကိုယ်ရောနှုတ်ကစိတ်ရစိတ်ထားရောအချိုးတကြအေးတွေ့ပြီဆိုလို့ရှိရင်ဘယ်လိုခံစားရမလဲဆိုတာစဉ်းစားဖို့စိတ်ကိုယ်ရှင်တော့ပါပဲချိုးကြတဲ့ကိုယ်ဝိညာဉ်ကြီးရှိတဲ့လူကြီးစိတ်ရှင်တော့ပဲ။ ကျိုးကြတဲ့လောက်ဝေရကြီးကြီးတဲ့ကြီးစိတ်ကြီးတဲ့စိတ်ပြီးတော့ကျင်လာမယ်စိတ်တွေစိတ်ထားလေးလှည့်ကြည့်လိုက်လို့ရှိရင်စိတ်တွေစိတ်ထားလေးရတယ်ပဲကျိုးတာတောက်မှပြီးတော့ရှင်းကြောက်ဖြစ်နေပြီဆိုလို့ရှိရင်စိတ်ကိုကျင်လာပါအဲ့ဒီချမ်းသာမျိုးကခန္ဓာသေးတရားကောင်းတဲ့သေးလောက်ကောင်းတဲ့ကာမဂုဏ်ချမ်းသာရဲ့သာဝမြတ်စွာဘုရားအဲ့ဒါအပြာရှိကသုခခေါ်တယ် ကာမဂုဏ်အစာမပါပဲနဲ့ကိုယ်ကိုယ်ကိုတောင်းယူတော့ပြုပြင်လို့ဖြစ်ပေါ်လာတဲ့ချမ်းသာတဲ့အပြစိကစိကအပြစိကစိကဆိုလို့ရှိရင်ကာမဂုဏ်နဲ့ရောနှောမှုမရှိဘူးအတ္တမိစ္ဆစုခလို့ခေါ်တယ်။ဉာဏ်ရမှုတွေနဲ့မရောတော့တာသူ့ကိုပရိသုဒ္ဓစုခလို့ခေါ်တယ်။ဖက်ဖက်ကတန်ရှင်းတဲ့ချမ်းသာတယ်လို့ဆိုရတယ်။အဲဒီချမ်းသာသိ ညှက်လို့ဆရာကောင်းပါတယ်ရှိပါတယ်သူ့ရည်တက်တဲ့စားတော့မလွယ်ပါဘူးဒီတော့မြို့ကျက်တော်စီစားအမွှေးချိန်လေးထက်ခတ်လိုက်ပြီဆိုလို့ရှိရင်တော့အနတ်တကြီးလည်းကောင်းလာတယ်ထူးခြားတဲ့အရာသာလေးလည်းထွက်လာတယ်အဲ့ဒါမျိုးတော့ဗျာစီကစုခလို့ခေါ်တယ်ရောနိုင်နှောနိုင်မှခရတာထွက်တာပါ ဇာတိကသုခဆိုလို့ရှိရင်တော့သမိစ္ဆသုခပေါ်တယ်ကွာအယောနောတွေပါလာတယ်ချမ်းသာတယ်ဆောပါတယ်အပရိသုဒ္ဓသုခမတန်ရှင်းတဲ့သုခတဲ့ကာမဂုဏ်အလိုလိုက်ပြီးတော့ပေါ်တယ်ယောဂါတွေကုသတတ်တဲ့နေရာကနေပြီးတော့သတိပဋ္ဌာန်ကိုဆိုလို့ရှိရင်အဲ့ဒီကယောဂါတွေကဝင်လာပြီဆိုလို့ရှိရင်တော့ခဏ ကြာရှိခရှိခမျိုးတော့ရမှာပေါ့လေသို့တော့အဲ့ဒါအယောအနှော့ရှိတယ်သူကတော့အဲကာမဂုဏ်ကြိုက်ရတဲ့ပုဂ္ဂိုလ်တွေဟာတတ်မဲ့တဲ့ຢာကလေးလောင်းထက်လိုက်မှသူကချမ်းသာတာကိုတတ်မဲ့တဲ့ຢာကလေးစွတ်လိုက်မှချမ်းသာတာကိုအဲ့ဒါကမတတ်ရှင်းတဲ့အပရိသုဒ္ဓသုခလို့ပြောဆိုထားပါတယ်ဒီတော့ ญาสิกสุขะနဲ့ญาสิกสุขะသမိတสุขะအပရိစ္ဆတสุขะနဲ့အပြစိကสุขะအသမိတสุขะပရိသုဒ္ဓสุขะဒီနှစ်ခုဖလှယ်ရတာပဲအဲဒါအကျမ်းစာအဒီချမ်းသာရလို့တဲ့ပုဂ္ဂိုလ်ဟာစိတ်ကလေးစောင့်ကြည့်ရမှာကိလေသာဖြစ်ရတာလည်းပြီးတော့ဖြစ်တိုင်းမှရှိတတိယစောင့်မှုသင်္ခါဆိုတဲ့အများကြီး တတိရှိနေရပါတယ်တတိရှိတော့ကိလေသာယောဂါသို့မဝင်ကာကွယ်ထားလိုက်တာဖြစ်လာလို့ရှင်လည်းပဲရှုမှတ်ပြီးတော့ပူဇော်လိုက်တာအဲ့ဒါလိုနည်းနဲ့ကာကွယ်လိုက်ပူဇော်လိုက်နှိမ့်နေနေတာပေါ့လေအဲ့ဒီလိုကာကွယ်ခြင်းလေးရရင်ဖြစ်ပေါ်လာတဲ့ချမ်းသာကတော့အခုပြောခဲ့တဲ့အပြ္ပစီကသုခအကမိတသုခပရိသုဒ္ဓသုခရဲ့အစာပေါင်းများစွာ သာနိုင်တယ်ဆိုတာကိုနားလည်ဖို့လိုပါတယ်။အဲ့ဒီချမ်းသာမျိုးကိုလည်းပဲရဖို့ဘုရားမြတ်စွာကနိလနဲ့ပြေးထားပါတယ်။အဲ့ဒါကတော့တတိပ္ပံပဲဆိုရမှာပါပဲဒါပါပဲ။အာ